ကျေးဇူးတော်ရှင်ဧကမဟာပဏိတမိုးကုတ်ဆရာတော်ဘုရားကြီးအမရဗုဒ္ဓမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်22ရက်တလ69ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောပရိစ္ဆသမုပ္ပါအကြောင်းနဲ့အကျိုးတရားနာနေကြပုံတရားတော်အကြောင်းကျိုးတွေပဲဒါပဲရှိတာပဲအဲ့ဒီပရိစ္ဆသမုပ္ပါအကြောင်းကျိုးတွေအကြောင်းကပရိစ္ဆသမုပ္ပါဖြစ်လိုက် ပရိစ္ဆေသမုပ္ပါဆိုရအကြောင်းပရိစ္ဆေသမုပ္ပါဏဆိုရအကျိုးအဲ့ဒီအကြောင်းကျိုးတွေနဲ့တရားနာနေကြတာပဲအကြောင်းချုပ်လိုက်ကျိုးနဲ့နာလိုက်အဲ့ဒီအကျိုးကအကြောင်းဖြစ်ပြီးချုပ်သွားလိုက်အဲနောက်ပါအကျိုးတရားနဲ့နာလိုက်ဒီလိုပဲနေကြတော့ဩတရားနာရင်ဟာလဲအကြောင်းပေါ်လိုက်အကြောင်းချုပ်သွားလိုက်နောက်တခါ အကျိုးတရားပေါ်လိုက်အကျိုးတရားလေးတစ်ခါချုပ်သွားပြန်တော့ချုပ်သွားတာဒီပင်လည်းအကြောင်းဖြစ်လိုက်ဒီလိုနဲ့တရားနာပြီးဒီကလာနေကြတယ်ဆိုတဲ့ဥစ္စာမှတ်ထားတော့ဒါပညာရှိတဲ့ပုဂ္ဂိုလ်မှလည်းဒီတိုင်းပညာမရှိတဲ့ပုဂ္ဂိုလ်မှလည်းအကြောင်းကျိုးတော့ပေါ်နေတာဒါကြောင့်ဘုရားသခင်ကိုရမကြီးကဘုရားသခင်ကိုရမကြီးကလူမိုက်နဲ့လူလိမ်မှာ ဘာလနဲ့ပဏိတဘယ်လိုထူးခြားသလဲဆိုတာယနေ့နိဒာနဘကတန်ရုပ်ပါဠိတော်မှာလူလူမိုက်နဲ့လူလိမ္မာ လာဘုံထူးပိရိကာလသွားရလာဘုံမှာမထူးပဲနဲ့သွားရမှာထူးတာသူပြမယ်လာဘုံမှာတော့သွားဘုံမှာထူးတယ်ဩဒါဖြင့်ဓမ္မတို့သေသေးချာချာမှတ်ကြပြီတော့ လာဘုံမှာတူညာတော့လဲသွားဘုံမှာမတူဘူးထူးခြားတယ်ဆိုတဲ့အဓိပ္ပာယ်ဘုရားခင်ကိုရမကြီးကရှင်းပြလို့ဒါကြွယ်ကတစ်တို့သေသေးချာချာမှတ်ကြတယ်နော်အဲ့တော့ကိုကတုခိုးစရာကအော်လာဘုံညံ့တော့ဖြင့်လူမိုက်နဲ့လူလိမ္မာအတူတူပဲသွားဘုံထူးခြားအောင်လုပ်ဖို့အရေးဟာကိုအရေးပါလားလို့မှတ်ရတယ်လာဘုံမှာလူမိုက်နဲ့လူလိမ္မာအတူတူပဲ သွားပုံကြတော့ကိုလူမိုက်ကသွားပုံကတစ်မျိုးလူလိမ္မာသွားပုံကတစ်မျိုးပြင်းနေတော့ကျွတ်တို့နောက်ကပြင်ရမှာလားအခုပြင်ရမှာလားဆိုတာပေါ်လာဘယ်လိုများပေါ်လာကြအခုပြင်ရမှာပေါ်လာတယ်ဆိုတာသိသိချာချာမှတ်ကြဒါကြောင့်အခုတရားနာနေကြတဲ့ပရိစ္ဆေသမုပ္ပါအကြောင်းကျိုးသမားတွေဒီ ပြင်ကျင်စင်ကျင် ရှိပါသေးတယ်လို့ဆရာဆရာဘုန်းကြီးကရဲဝံစွာတောင်းခံတယ်တို့ရတဲ့ငဃာဓမ္မတို့ဘုရားသခင်ကိုရမကြီးကလူမိုက်မှလည်းกว่าတဲ့အဝိဇ္ဇာပစ္စယသင်္ခါရလူမိုက်မှလည်းပါတယ်တော့အဝိဇ္ဇာပစ္စယပုံညာပိသင်္ခါရအပုံညာပိသင်္ခါရဆိုတဲ့သင်္ခါရနှစ်ခုကြောင့်လာတာပဲกว่า သင်္ခါရကြောင့်လူမိုက်မှလည်းပရိသေတွေဝိညာဉ်နေတာပဲဒါပရိသေတွေပေါ့ဗျာဒါကြောင့်ပရိသေတွေနေတာလူမိုက်မှလည်းအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဆိုတဲ့အခုဒကာဓမ္မတွေပရိသေတွေဝိညာဉ်တွေပုဒ်တိဝိညာဉ်တွေမဖြစ်လားအင်းလူမိုက်လည်းဒီဝိညာဉ်ပေါ်နေတာသူ့လည်းစိတ်ရှိတာပဲဒါကဒကာဓမ္မတို့ ငကိုကလာပုံပြောနေတယ်ကဲလူလိမ္မာကြတယ်လေအဝိဇ္ဇာပြည့်စရာသင်္ခါရပဲလာပြန်တာသင်္ခါရပြည့်စရာဝိညာဏပဲဆိုတော့ဩလာပုံမှာတူကြတာမတူကြဘူးလားဝိညာဉ်ဖြစ်တဲ့နေရာမှာတော့ဖြင့်သူ့နောက်ပြန်ကြည့်လိုက်လို့ရှိရင်လူလိမ္မာလူမိုက်မှာလည်းအဲသင်္ခါရသင်္ခါရနောက်မှာပြန်ကြည့်ရင်အဝိဇ္ဇာသဘောကျ အဲလူလိမ္မာမှာလည်းဝိညာဉ်နောက်ပြန်ကြည့်တော့သင်္ခါရပဲရှိသင်္ခါရနောက်ပြန်ကြည့်လိုက်ပြန်တော့ဝိဇ္ဇာပဲရှိတယ်ဆိုတော့ဒကာဓမ္မတို့လာဘုံမှာတူးနေကြမတူကြဘူးလားအဲလာဘုံမှာဖြင့်တူးနေကြပြီဆိုတာဒကာဓမ္မတွေလေးလေးနက်နက်မှတ်ပါအဲ့ဒီတော့ဒီဘဝအစဝိညာဉ်ကလို့မှတ်လိုက်စမ်း ဒီဘဝအစအော်ဒီဘဝအစဝိညာဉ်ဝိညာဉ်ဖြစ်လာပါတယ်လူမိုက်လဲပရိသေဝိညာဉ်လူလိမ္မာဟောဒါဖြင့်ငါသိတ္တကကျွယ်တော့ဘာအောင်လို့စဉ်းစားเสียကဩလာဘုဖာတော့ဖြင့်အဝိဇ္ဇာသင်္ခါရကြောင့်ဝိညာဉ်ဖြစ်ကြတာကြီးပဲမဆုံးနိုင်ဘူးလားလူလိမ္မာမှာလည်းအဝိဇ္ဇာသင်္ခါရကြောင့်ဝိညာဉ်ဖြစ်ကြတာပဲဆိုတော့လာဘုမှာအတူတူပါပဲရှင်းကြပါလား အင်းတရားဓမ္မတို့လူမိုက်တဲ့လူတွေမှာလာဘုံမှာတူပိဋကလာသွားရမတူထူးခြားတာကိုယနေ့သိရတော့မယ်ဆိုတော့ဩတို့ဒီပြောင်းဖို့ရအချိန်ရသေးတယ်ဆိုတာပေါ်လာပြောင်းဖို့ရပါပြောင်းဖို့ရအချိန်ရသေးတယ်ဆိုတာပေါ်လာတော့ဩလာဘုံမှာအတူတူပင်ဖြစ်냐တော့လဲသွားရကြတဲ့ခါကြလို့ရှင်ဖြင့် လူမိုက်ကဘယ်သွားတယ်လူလိမ္မာကဘယ်သွားတယ်ဆိုတဲ့ဥစ္စာဟာပေါ်လာပါလိမ့်မယ်ဆိုတာတကတစ်တူတကကျွဲတို့သေချာမှတ်တယ်ရှင်းမလားဒီရင်တူတာမဟုတ်သေးပါဘူးတဲ့ဓမ္မတို့ဝိညာဉ်ပြီးတော့ဝိညာဏပြည့်စရာပဲနဲ့ဆိုကြနံယုံဒါပြန်လူမိုက်လည်းနံယုံနဲ့ပဲလူလိမ္မာဟောနံယုံချင်းအတူတူပဲတကကျွဲကြီး နာမရူပပစ္စယသလယရဏဆိုတော့လေလူမိုက်မှာလဲသလယရဏပေါ်တာပဲလူလိမ္မာမဟုတ်သက္ကုသောတကဏ္ဍဒီဝကာယမနဆိုတဲ့သလယရဏတွေပေါ်ဘူးလားပေါ်တယ်တဲ့ကောင်းပြီဒါဖြင့်ဓမ္မတို့ သောလာယရဏပြည့်စရာတရားဓမ္မတွေသိတဲ့အတိုင်းဖတ်တာဆိုတော့ဆာမပေါ်ဘူး။အင်းလူမိုက်လည်းပေါ်တာပဲလူလိမ္မာရော။အဲဖတ်တာ6မျိုးတော့ပေါ်ကြတာပဲသက္ကုတံဖတ်တာသောတာတံဖတ်တာနဲ့မနောတံဖတ်တာနဲ့ပေါ်ကြဘူး။လူလိမ္မာရောပေါ်တယ်တဲ့။ဓမ္မတို့ဖတ်တာပြည့်စရာလူမိုက်မှာလည်းဒုက္ခဝေဒနာလည်းပေါ်တာပဲ။ ဒုက္ခဝေဒနာပေါ်တာပဲလူလိမ္မာလည်းဒုက္ခဒုက္ခပေါ်တာပဲလူမိုက်မှာရောဒုက္ခဒုက္ခပေါ်တာပဲကောင်းပြီဒါဖြင့်ဒီကြအောင်ဖြင့်လူမိုက်နဲ့လူလိမ္မာမထူးခြားသေးဘူးဆိုတာတကယ်သစ်တို့မြင်တဲ့အတိုင်းထူးခြားပါလားမထူးခြားသေးဘူးဆိုတာတကယ်ဓမ္မတွေဒါလူမိုက်လည်းဒီလမ်းတိုင်းလျှောက်လာခဲ့တာပဲဒီခန္ဓာဖြစ်စဉ်ပဲဒီအိပရိစ္ဆသမုပ္ပါဖြစ်စဉ်ပဲ လူလိမ္မာလည်းဒီတိုင်းဖြစ်ရှင်ပဲသဘောပါကြကောင်းပြီဒါဖြင့်ငဃဓမ္မတို့လူမိုက်တဲ့လူလိမ္မာဒီလိုဖြင့်ပြိဿသမုပ္ပါမှာအလားတူပြီးဒီကလာအသွားမတူကြမယ်ဆိုလို့ရှိရင်ဖြင့်တန်တဲ့ခရီးတယ်ကြီးဖြစ်ကြမှာမဖြစ်ပေဘူးလေအဲ့တော့တန်တဲ့ခရီးတယ်မဖြစ်တာကဒကာဓမ္မတွေတဲ့ လူလိမ္မာကတန်တဲ့ခရီးတယ်မဖြစ်ဘူးလူမိုက်ကတန်တဲ့ခရီးတယ်ဖြစ်မယ်ကဲဒါဖြင့်ဒီဘက်ကနေကုန်းချုပ်ပြီးဒီကလာပြကြပါစို့ဒီဘက်ကပြိဿသမုပ္ပါအဆုံးပေါ့ဗျာသပွဲလည်းမဆန့်ပါဘူးအဲ့တော့ဒါကလူမိုက်ဖြစ်တော့ဒီဥစ္စာနေကုန်းချုပ်ပါလိရွတ်လိုက်တာပေါ့နေကုန်းချုပ်ပါလိရွတ်လိုက်တော့ဒကာကျဲတော့ဒကာတက်တဲ့သီပိဒရပိဒပါဠိတိုင်းခန္ဓာကိုယ်ဖြစ်စဉ်ရွတ်ကြည့်လိုက်တော့ ဒုက္ခခန္ဓာသသမှုရိယောဟောတိဒါလူမိုက်ဒုက္ခခန္ဓာသာဒုက္ခအစုကြီးသမှုရိယောဖြစ်ခြင်းသည်ဟောတိဖြစ်သဘောကျလူမိုက်ကတော့ဗါတဲ့ဗျာဒုက္ခခန္ဓာသာသမှုရိယောဒုက္ခခန္ဓာသာဒုက္ခအစုဤသမှုရိယောဖြစ်ခြင်းသည်ဟောတိဖြစ်သဘောကျဒါလူမိုက်ပြိဿသမုပ္ပါကဒီမှာလမ်းဆုံးဒီဘဝအတွက်မှာဒီဘဝအတွက်မှာနော် လူလိမ္မာပရိစ္ဆသမုပ္ပါကဒုက္ခခန္ဓာသနိရောဓဟောတိလူလိမ္မာပရိစ္ဆသမုပ္ပါကဒုက္ခခန္ဓာသနိရောဓဟောတိလူလိမ္မာပရိစ္ဆသမုပ္ပါအဆုံးကပါတဲ့ဒုက္ခခန္ဓာသာဒုက္ခအစုိနိရောဓချုပ်ခြင်းသည်ဟောတိဖြစ်။ဩလူလိမ္မာကဒုက္ခချုပ်။လူလူမိုက်ကဒုက္ခဖြစ်။ဩဒါဖြင့်တရားဓမ္မတို့ လူလိမ္မပရိစ္ဆသမုပ္ပါနဲ့လူမယိပရိစ္ဆသမုပ္ပါဟာဒုက္ခဆုံးတာဒုက္ခဖြစ်တာကဒုက္ခခန္ဓာသာဒုက္ခရှိသမုဒယောဖြစ်ခြင်းသည်ဟောတိဖြစ်ဒါကလူမိုက်ပေါ့ဗျာလူလိမ္မာကတော့တကကျွဲတကတစ်တို့တကအုံတို့ကဒုက္ခခန္ဓာသာနိရောဓဟောတိဒုက္ခချုပ်တယ်မထူးခြားဘူးလားဒါဖြင့်လာဘုံမှာတုံညာတော့လေဒကာရမတို့ ဟုတ်လားဖြစ်အဖြစ်မှတူညာတော့လေတဲ့အဆုံးမှမတူဘူးအဖြစ်မှတူညာတော့အဖြစ်မှတူညာတော့လေအဆုံးမှမတူဘူးဆိုတာသေသေးချာချာမှတ်ပါလို့ဒကာဓမ္မတွေလေးစားစွာနဲ့သတိပေးလိုက်ပါလေကဲဒါဖြင့်ဒကာဓမ္မတို့ဒီဘက်ကတော့မကြည့်ပါနဲ့တဲ့ဒီကြောင့်လူတွေမှန်းနဲ့လူမိုက်ကြမ်းနေပဲ ဆုံးတဲ့နေရာကြတော့လူမိုက်ကတော့ဗါတဲ့ဒုက္ခခန္ဓာတဒုက္ခခန္ဓာသာဒုက္ခသုဝိသမှုရရောဖြစ်ခြင်းသည်ဟောတိဖြစ်ဩသူ့မှာဒုက္ခစုကြီးဖြစ်ရရှာတယ်သဘောကျလူလိမ္မာကတော့ဒုက္ခခန္ဓာသာနိရောဓဟောတိဒုက္ခခန္ဓာသာဒုက္ခစုနိရောဓချုပ်ခြင်းသည်ဟောတိသူကဒုက္ခချုပ်သွားရှာလူလိမ္မာကဒုက္ခချုပ်လူမိုက်ကဒုက္ခဖြစ်တယ် ဒါကဘုန်းကြီးကတန်ဆာရှင်ပြောတာလားလို့ဆိုတော့ဩတို့လူမိုက်ခန္ဓာတန်းခန္ဓာတန်းပြီးရှင်ပြီးဒီကလာဘဝဆုံးပုံနဲ့လူလိမ္မာဤခန္ဓာအစပေါ်လာပြီးအဆုံးသတ်ပုံနဲ့တဲချာနာပါကလားဆိုတာပေါ်လာထူးခြားပါလားကောင်းပြီဒါကဒကာဓမ္မတို့ ဒီလိုဟာကိုနားမလဲလို့ရှင်းဖြင့်လူမိုက်နဲ့လူလိမ္မာဟာဘယ်မှသာလျှင်ထူးခြားတဲ့အကွက်မရှိတော့ဘူးဆိုတဲ့အဓိပ္ပာယ်ဟာရောက်သွားပါတယ်အခုတော့ဖြင့်ရှေ့ပိုင်းမှာတရားမဟောခင်ပဲရှင်းအောင်ပြပေးထားတော့ဩလူမိုက်စားလဲအဝိဇ္ဇာသင်္ခါရကဆုံးတော့ဒုက္ခသွားဆုံးဒုက္ခဖြစ်တာသွားဆုံးလူလိမ္မာမလားအဝိဇ္ဇာသင်္ခါရကစပြီးကာလား ဆုံးတော့ဒုက္ခချုပ်တယ်စီသွားဆုံးမထူးရှားဘူးဩဒါဖြင့်ဒကာဓမ္မတို့ဒါဟာတဘောအဆုံးချင်းအတူတူဖြစ်ပါရဲ့တန်းနဲ့ဒါလူမိုက်မှလည်းဒီဒီနေရာမှာတဘောတဘောလက်ဆက်တတ်ဒုက္ခဖြစ်ပြီးလက်ဆက်တတ်ဒုက္ခပြည့်ရချာနော်လူလိမ္မာကြတော့ဒုက္ခဆုံးပြီးဒီကလာသူသွားရချာဟိုကဒုက္ခဖြစ်ပြီးသွားရချာ မထူးခြားဘူးကောင်းပြီဒါဖြင့်ငဃဓမ္မတို့ဩဒီဥစ္စာဘုရားသခင်ကိုရမကြီးနှိုင်းရှင်ပြပေလို့သာဖြင့်ထူးခြားရပေတကောဆိုတဲ့ဥစ္စာယနေ့တော့ဖြင့်ရှင်းသွားပါနှိုင်းရှင်ပြရမပြတယ်မူလားဒီပရိစ္ဆေသမုပ္ပါကဒီလိုစပြီဒီလိုပဲရှိနေကြတာပဲဆိုတာဖြင့်ညင်းဖို့ရမလိုတော့ပါဘူး။ဒါရင်ဒါဖြင့် ဒကာဓမ္မတို့ဒီဘက်ကလူလိမ္မာမှာလဲအတိတ်ဘဝကစတာလားဒကာဓမ္မတို့သိတဲ့တိုင်းတဲ့အတိတ်ဘဝကအစနှစ်ခုကပြန်အတူတူပဲပြစ္ဆုတ်ပံဘဝမှာလဲ1 2 3 4 5ကြောင်အင်းအတူတူပဲရှိသေးတယ်နောက်ဆုံးမေးဒီဘက်ကျတော့အဆုံးကိုဘုန်းကြီးကရတဲ့ဟာတွေဖြုတ်ပြီးဒီကလာအဆုံးပြလိုက်တဲ့အခါကျတော့6နံပါတ်ကျတော့ထူးကုန် မထူဘူးလားပစ္စုပန်ဘောဟာမှာ6နံပါတ်ကြတော့ထူသွားတယ်တဲ့လူမိုက်ကတော့ကိုဒုက္ခဖြစ်ရရှာလူလိမ္မာကဒုက္ခသိမ်းရလူလိမ္မာကတော့အဲလူမိုက်ကတော့ဩဒါဖြင့်အလားတူညာတော့လေအသိမတူအစတူညာတော့လေအဆုံးမတူပါလားရှင်းမလားအစတူညာတော့လေ နေရကြပြီနေရကြပြီဒကာဓမ္မတို့နော်နေရကြပါပြီတဲ့ဒါနဲ့ဘုရားသခင်ကိုရမကြီးကယဟန်နေမေးလိုက်အေးတဲ့လူမိုက်မှာလဲဝိဇ္ဇာသင်္ခါရကစပြီးဒီကလာဝိညာဏယုတ်တလနာဖတ်တာဝေဒနာဒုက္ခဒုက္ခဝေဒနာပေါ်တာပဲကွာပေါ်ဘူးလားဝိဇ္ဇာသင်္ခါရစပြီးလူမှာလဲဝိညာဏယုတ်တလနာဖတ်တာဝေဒနာဆိုတဲ့ဥစ္စာတွေပေါ်ရတာ ဘာများထုသလုံးกว่าဖះကရမ်းနေမေးနိဒာနဘကတန်ယုတ်ပါဠိတော်ဘာများထုသလုံးဆိုတော့စကားလိုပြောနေတော့ဒကာဓမ္မတွေမမှတ်မိပါဆိုလို့ပြိဿသမုပ္ပါနှစ်ခုရှင်ပြလိုက်တော့ဩအစလည်းတူတာပဲအလယ်နားလည်းတူတာပဲဆုံးกว่าကြတာကိုအစရောအလယ်မှာအဆုံးကြတော့အဆုံးကြတော့ဒကာဓမ္မတွေထပ်ပြီးပြောပါတယ် အဲလူမိုက်မှာတော့ဒုက္ခတွေပြန်ဖြစ်တယ်မှန်ပါဗျာလူလိမ္မာကဒုက္ခသိမ့်ဘူးမှန်ပါဗျာလူမိုက်ကဒုက္ခခန္ဓာသာသမှုရိယဟောတိဆိုတော့ဒုက္ခခန္ဓာသာဒုက္ခရှိသမှုရိယဖြစ်ကြောင်းတွေဟောတိဖြစ်သူကဒုက္ခဖြစ်ကြောင်းမပြန်ဖြစ်တယ်လူလိမ္မာကတော့ဖြင့်ဒုက္ခချုပ်သွားတယ်ဒုက္ခခန္ဓာသာဒုက္ခရှိနေရောချုပ်ခြင်းတွေဟောတိဖြစ်ဩလူလိမ္မာကဒုက္ခချုပ်သွားတယ်သဘောပါကြ အင်းတို့ဖြင့်တတန်တရားလုံးကမိုက်ခဲ့လေသလားလိမ္မာခဲ့လေသလားဆိုတာဒီပြိဿနှစ်ခုကိုရှင်းပြလိုက်တဲ့ဖြင့်ကျွတ်တို့ဒုက္ခမချုပ်ခဲ့လို့အခုခန္ဓာကြီးရနေကြတယ်ဒါအလယ်ပိုင်းကခန္ဓာပဲဟောတို့တတန်တရားလုံးဒုက္ခချုပ်တာဖြင့်မကြုံခဲ့မတွေ့ခဲ့ရုပ်ဧကံအမှန်ပါပဲဆိုတဲ့ဥစ္စာ ထင်ရှားတယ်မထင်ရှားဘူးလားဘယ်တော့မှဒုက္ခလက်စမတတ်ခဲ့ဘူးဆိုတဲ့ဥစ္စာဖြင့်ဘာမှတသက်ရှားနေဘူးမလိုတော့ဘူးကဲဒါဖြင့်ဒီရှားနဲ့လည်းတွေ့ဒီလိုခါကောင်းခွင်ကောင်းနဲ့လည်းကျုံဒီလိုထောင်တတ်တဲ့နားတွေနဲ့ကျုံပြီးဒီကလာဘုန်းကြီးတယ်ကိုရွတ်ဆောင်ပြီးဒီကလာလာတော့အင်းတခါမှမကြုံဘူးတာဖြင့်ကြုံရတော့မှာပဲမှန်ပါဗျာတခါတက်ဆိုးရတော့မှာမှန်ပါဗျာ ဆိုရတော့မယ်ဒကာဓမ္မတွေအမတန်အားကြကြကောင်းပါတယ်။အော်မကြုံစုဖြင့်ကြုံထုပေါ်ဆိုနိုင်ကြမဆိုနိုင်ကြ။သိသိချာချာစဉ်းစားမှနော်။ဘယ်တော့မှကျတော့လူလိမ္မာဖြစ်ဘူးကဲလို့ရှင်ဒုက္ခခန္ဓာသာနေရောတော့ဟောတိရှင်အခုတရားနာနေတဲ့ယုံနာနေရမရှိတော့ဘူး။ရှင်းနိုင်ကြမြင်သေးရလား။ရှင်းနိုင်ကြမြင်တော့ဘူးဆိုတော့ကျွတ်တို့တတန်တရားလုံး ဘယ်လိုများစခဲ့ပြီဘယ်လိုများစသိမ့်ခဲ့ပါလိမ့်မလို့ဆိုတော့အဝိဇ္ဇသင်္ခါရနဲ့စခဲ့တယ်ဖျက်ဒုက္ခသမုဒယဟောတိနဲ့ဆုံးခဲ့တယ်ဖျက်ဒါပဲဖြေထွက်စတော့ဘာနဲ့စခဲ့တော့ဆုံးတော့ဘာနဲ့ဆုံးခဲ့တော့ဒုက္ခခန္ဓာသသမုဒယဟောတိဒုက္ခခန္ဓာသဒုက္ခစိသမုဒယဖြစ်ကြောင်းဒီဟောတိဒုက္ခဖြစ်ကြောင်းနဲ့ပဲလမ်းဆုံးဒါပြန်ဒုက္ခဖြစ်ကြောင်းလမ်းဆုံးတော့နောက်ဒုက္ခပြန်ဆက်မှာပဲ မဆက်ပဲဘူးလားအဲ့ဒါတွေထောက်ကြည့်တော့မှဩတန်တရားမှာဒီပြိဿသမုပ္ပါနှစ်ခုရှင်းပြလိုက်တော့ဒီဘုန်းကြီးဘက်ကပြိဿသမုပ္ပါဘယ်တော့မှမပေါ်ဘူးဟိုဘက်ကပြိဿသမုပ္ပါနဲ့ကြီးကျွတ်တို့လှဲ့နေခဲ့ရတယ်ဆိုတဲ့ဥစ္စာဖြင့်မြင်းစရာမရှိအောင်မှန်ကြပါပြီသဘောပါကြတကသေးတို့တကကျွဲတို့တကအောင်တို့အရေးကြီးပြီဗျမကြည့်ဘူးလားဒီဘက်ကပြိဿသမုပ္ပါဘယ်တော့တွေ့ဘူးတော့မေး ဘယ်တော့မှမတွေ့ဘူးတွေ့ဘူးရင်ဒီခန္ဓာ၅ပါးအခုဒီဝိညာဉ်နာယုတ္တလနာဖတ်တာဝေဒနာဆိုတာတွေဟာဒကာဓမ္မတွေသိတဲ့တိုင်းယခုခန္ဓာတွေပါပဲဒါတွေတွေ့ရမြင်သေးရလားဒါတွေဒုက္ခအစုတွေမဟုတ်လားဗျအဲဒုက္ခအစုတွေဟာအခုလည်းဒုက္ခအစုနဲ့တရားနာနေတယ်နောက်တုန်းကလည်းဒုက္ခအစုနဲ့သံဃာမှာအဲလျှောက်ပြေးနေတယ်ဆိုရင်ကိုလွဲပါ။ကဲဒါဖြင့် ဒုက္ခခန္ဓာသနိရောဓဟောတိဖြစ်မှလူလိမ္မာသဘောကြဒုက္ခခန္ဓာသာဒုက္ခရှိနိရောဓချုပ်ခြင်းသည် ဟောတိနိဗ္ဗာန်ဖြစ်လို့ဒီနေ့ကပြောခဲ့အင်းဒုက္ခချုပ်တဲ့အခါဒကာကျွဲဒကာသစ်ဒကာအောင်တို့တွေ့ခဲ့ပါလားတွေ့ခဲ့ကြပါလားဒါဖြင့်ပြတို့ဒီဘယ်အဖြစ်နဲ့နေခဲ့ရတယ်ဆိုတာဖြင့်မေးကြမလို့တော့ပါ လူမိုက်ပရိစ္ဆသမုပ္ပါဒ်နဲ့နေခဲ့ရရှင်းမလားဘာနဲ့နေခဲ့ရလဲလူမိုက်ပရိစ္ဆသမုပ္ပါဒ်ဆိုတာလူမိုက်ခန္ဓာချင်းနဲ့နေရတယ်လို့ဆိုကြပါစို့ပရိစ္ဆသမုပ္ပါဒ်ဆိုတာစာရဲမြပြေးမသွားလိုက်ပါနဲ့ကြည့်အခုကောခင်ဗျားတို့ကြားရတဲ့ဝိညာဉ်နဲ့မရှိဘူးလားကြားရတဲ့နာယုတ်တွေကောကြားရတဲ့ဖတ်တာကြားရတဲ့ဝေဒနာတွေကောဟောအခုလည်းရှိနေ လူမိုက်လည်းရှိတာပဲနော်လူလိမ္မာလည်းရှိတာပဲအဲဒီဒုက္ခကြီးနဲ့ပဲဒီဟာဒီဟာတွေဒုက္ခသစ္စာတွေပဲအဲ့ဒါတွေနဲ့နေပြီးဒီကလာတဲ့တတန်တရားလုံးကဒီလိုပဲနေခဲ့ရဆုံးတော့ပဲလို့ဆုံးလို့ဆိုတော့ဒုက္ခကန္နာသသမုဒယဟောတိဒုက္ခဖြစ်ကြောင်းနဲ့ပဲဇတ်သိမ့်ဒုက္ခဖြစ်ကြောင်းနဲ့ဒီဘဝဇတ်သိမ့်တော့သူအကြောင်းဒုက္ခဖြစ်ကြောင်းနေနဲ့သုတေစိတ်ကြသွားတော့အကြောင်းတွေကကြမ်းနေတော့ နောက်တစ်ခါပြန်ပြီးဒီကလာဒကာဓမ္မတို့အဝိဇ္ဇာပြန်ပြန်လှဲ့မလှဲ့ဘူးလားအဲလူမိုက်ကတော့ဝိုင်းသွားတယ်ဆိုရင်လွယ်ပါလူလိမ္မာကတော့ဒုက္ခခန္ဓာသာနိရောဓဟောတိဆိုဒုက္ခတွေအကုန်ချုပ်သွားတော့ကိုဒကာဓမ္မတို့အဝိဇ္ဇာပြန်လှဲ့သေးရဲ့ဝိဇ္ဇာပြန်မလှဲ့တော့ဘူးဩဒါဖြင့်တို့ကြွားနေလို့ဖြင့်လူဖြစ်ခဲ့လေလားနတ်ဖြစ်ခဲ့လေလားစကြဝဠာဖြစ်ခဲ့လေလားမန္တဖြစ်ခဲ့လေလားလို့ ဒကာကျော်ကမင်းမေဒကာတေဒကာအောင်တို့ကပဲမင်းမေပါအို ဖြစ်ခဲ့တယ်တန်ရာရှည်ကြီးကိုဖြစ်ပေမဲ့လူမိုက်ဖြစ်ခဲ့တယ်ဖြစ်တော့ဖြစ်ခဲ့တယ်မဖြစ်တာတော့မရှိပါဘူးဆရာကျော်တဲ့မန္တအလုံးစုံကိုမဖြစ်ဘူးတာလည်းရှိကြရဲ့ဖြစ်ပင်ပညာတော်လေဘယ်လိုပုဂ္ဂိုလ်ဖြစ်ခဲ့တယ်လို့မင်းနေကြမလို့ပါဘူးလူမိုက်ခန္ဓာဖြစ်ခဲ့တယ်ဆိုတာတော့ရှင်းကြပါ ဓမ္မတို့မှတ်လိုက်စမ်းပါဆိုတာသတိပေးခဲ့ရကျွန်တော်ဗျာနောက်ဘဝကဖက်အလုံးဝတ္ထုတသေသာရကတွေဖရာဟောတွေဖတ်ကြည့်တော့ဩတန်တရားကြီးကရှေးတာဆက်ကျွေးတဲ့မန္တတရားမင်းအချိန်ပုံများစွာလေကြောင့်တနေစကြမင်းအချိန်ပုံများစွာဖြစ်ခဲ့ပါတယ်ရန်သာမဏေတွေလည်းဖြစ်ခဲ့ပါတယ်ဖြစ်ပင်ပြညာတော့လေ ဒကာဓမ္မတို့မြင်တဲ့အတိုင်းပဲအခုခန္ဓာကြီးပေါ်နေတာ၆သဖြင့်ဒကာဓမ္မတို့ဒုက္ခမသိမ့်ခဲ့တာနောက်ဘဝကနောက်ဘဝများစွာကဒုက္ခသိမ့်ခဲ့တာမပါဘူးဆိုတာတော့သိတာမသိကြဘူးလားဒါပြန်ဒုက္ခသိမ့်ခဲ့တာမပါတော့ဒုက္ခမသိမ့်တဲ့ပုဂ္ဂိုလ်ကိုခရကလူမိုင်ရှင်းဒုက္ခသိမ့်တဲ့ပုဂ္ဂိုလ်ဒါပြန်ပရိစ္ဆေသမုပ္ပါ ပြတ်တဲ့ပုဂ္ဂိုလ်ဒုက္ခတွေချုပ်သွားတဲ့ပုဂ္ဂိုလ်ကိုတော့လူလိမ္မာမချုပ်သေးတဲ့ဒုက္ခဖြစ်ကြောင်းနဲ့ပဲဇတ်သိမ်းသွားတဲ့ပုဂ္ဂိုလ်ကြတော့ဘာဆိုကြလဲဒါဖြင့်ကျတော့တသံတရားလုံးဟာအဲတော်တော်ပညာရှိတွေများဖြစ်ခဲ့ရေရော့လားလူလိမ္မာတွေများတော်တော်များများဖြစ်ခဲ့လေရော့လားလို့ဘာမှမတွေးနဲ့မတွေးနဲ့တော့ဒကာဓမ္မတို့ဒကာကျော်မတွေးနဲ့တော့ဘာတွေဖြစ်ခဲ့ ပေါ်ကြဘာရည်ဖြစ်ခဲ့ဒီတကားမှမိုက်လက်စမသိမ့်တော့ပါဘူးဆိုရင်ဖြင့်သိမ့်ပေးမဲ့လူလည်းမတွေ့သိမ့်ဖို့ရညာလဲကိုယ်ပိုင်ရှိမယ်မဟုတ်ပါဘူးအမတန်ကြောက်စရာကောင်းသွားပြီဆိုတာခင်ဗျားတို့ပြုံးကိုမနေနဲ့လို့သတိပေးလိုက်ပါတယ်ပြုံးကိုမနေပါနဲ့သိမ့်ဖို့ရကိုသာဖြင့်အရေးကြီးကူးဆိုင်ပါတော့တတန်တရားလုံးဒုက္ခဖြစ်ကြောင်းနဲ့ကြီးပဲတဘွားသုတေခဲ့သုတေပြန်တော့ ဒုက္ခဖြစ်ကြောင်းကိုလက်ကင်ထားပြီးသုတေကတော့နောက်ဒုက္ခပြန်ဆက်ပြန်တာဒုက္ခချုပ်သွားပြီဆိုပြီးဇတ်သိမ့်တဲ့ဘဝဆိုရင်လေဒီတရားဘဝမှာနာမဲ့လူလဲနာနာဖို့ရခင်ဗျားတို့အကြောင်းမရှိတော့ဒါဖြင့်တတန်တရားလုံးတို့အဲလူလိမ္မာဖြစ်နေနေခဲ့လေရော့လားလူမိုက်ဖြစ်နေချင်းကုန်းခဲ့လေရော့လားဆိုတာဒီပြိဿသမုပ္ပါဖြစ်ကြောင်း ဇတ်သိမ့်ပြီးဒီကလာတဘောတဘောဇတ်သိမ့်ခဲ့တာနဲ့ဒီကကျွဲဒီကသစ်တို့သိကြပါပြီဘယ်လိုသိကြပါလဲလူမိုက်ကြည့်ဖြစ်ခဲ့တယ်ဆိုတာဖြင့်ညင်းမနေပါနဲ့တော့ရှင်းမလားအဲ့ဒါခင်ဗျားတို့ကသုတ်တန်နေကြည့်ပြီးဒီကလာတို့ကွာဆိုရုပ်တဲ့မန္တဖြစ်ဖူးခဲ့လာပါပြီကွာဒီလိုများကြွားလုံးထုတ်နေပါနဲ့အဲ့ဒါပုဂ္ဂိုလ်နဲ့ကြွားလုံးထုတ်တာပါ ဓမ္မဖြစ်စဉ်နဲ့ကြည့်လိုက်တဲ့အခါကျတော့လူလိမ္မာကမဖြစ်ခဲ့ဘူးဘယ်လိုဆုံးဖြတ်ရဖြတ်ရှိလေကိုပြိဿသမုပ္ပါနှစ်ခုပြပါပြီလူလိမ္မာပြိဿသမုပ္ပါကဒုက္ခချုပ်သွားသဘောကျလူမပြိဿသမုပ္ပါဒုက္ခဖြစ်ကြောင်းနဲ့ပဲဒီဘဝဇတ်သိမ်းမကွာခြားဘူးအဲ့တော့တတန်တရားလုံးဘာဖြစ်တာညာဖြစ်တာတော့မပြောခြင်းပါဘူးဖခင်ကလည်းပြောလို့မဆုံးဘူးဟောထားလို့နော် အဲလူမိုက်ဖြစ်ခဲ့တာအပြင်သိကြတယ်ဘယ်လိုဆုံးပြတ်ချက်ချလူမိုက်ဖြစ်ခဲ့တာကဖြင့်ထုတလေပါမှခမရတို့သောရကမတက်ပါနဲ့တော့ဒုက္ခဆုံးခဲ့တဲ့ဘဝကိုမတွေ့ခဲ့ဘူးမတွေ့ခဲ့တော့ဩဘာကြောင့်မတွေ့ပါလိမ့်မလို့ဆိုတဲ့မေကွန်းဟာထွက်လာမထွက်ဘူးလားအဲ့တော့ဘုရားသခင်ကိုရမေကြီးက လူမိုက်နဲ့လူတိုင်းမှာကွာတဲ့ပြိဿသမုပ္ပါအစမှလည်းတူတယ်ကွာတယ်အလယ်မှလည်းတူတယ်တဲ့အလယ်မှမတူဘူးလားအဆုံးမတူဘူးကွာတပည့်ကြအစမှတူတယ်အလယ်မှအလယ်ဆိုတော့ယခုပြစ္ဆုတ်ပါဘွားအဲအဆုံးကြတော့အဆုံးကြတော့မတူဘူးကွာဆိုတော့အဲ့ဒါမတူကုန်မင်းတို့ယဟန်နေသိကြရဲ့လားလို့ဘုရားကမေးလိုက် လူမိုက်လေกว่าတော့ဖတ်တပြည့်စရာဝေဒနာပေါ်တာပဲဒုက္ခဒုက္ခဥပ္ပခပေါ်တာပဲလူလိမ္မာလည်းဖတ်တပြည့်စရာဝေဒနာဆိုတာတွေကပေါ်တာပဲกว่าဒုက္ခဒုက္ခခံစားကြတာကြီးပဲတဲ့လူလိမ္မာလည်းအဲလူမိုက်ကောခံစားကြတာကြီးပဲกว่าတော့ဘာထုသရုံဆိုတော့ရန်တွေကအရှင်ဗျာတဲ့တပည့်တော်အရှင်ဘုရားပဲကိုးစားရရှိပါတယ်ရှင်ရှင်ဘုရားပဲပေါင်းရရှိပါတယ်တပည့်တော်တို့ဖြင့်မဖြေတတ်ပါဘူး သဘောကျယန်းနေမဖြေတတ်ပါဘူးတဲ့ယန်းနေဟောတာကိုအဲ့တော့အရှင်ဘုရားပဲကိုးစားရအားထားရရှိပါတော့တယ်တဲ့တပည့်တော်တို့ဟာကတ္တဗဘုရားလက်ထက်ကစပြီးဒီတရားတွေကိုလူမိုက်နဲ့လူလူမှာခွဲတဲ့တရားတပည့်တော်တို့ကတ္တဗဘုရားလက်ပြိဋိဘံစံပါရောဘုရားလူမိုက်နဲ့လူလူမှာခွဲပေမဲ့တရားတွေဘယ်သူမှထုတ်ဖို့ပြောမဲ့လူမရှိလို့အဲ့ဒီတဲကတပည့်တော်တို့ဒီတရားတွေ꿰ခဲ့ပါတယ်။ဒါဓမ္မတို့꿰တာဘယ်လောက်ကြာလဲ ကြာပြီမဟုတ်လားဗျာကတ္တဗဗျာလက်ထက်ပြိဋိဘံဆံပြီးတဲ့ကွယ်လိုက်တဲ့ဥစ္စာခုတဲ့တိုင်တိုင်ဒီဗျာလက်ထက်မှာပဲစပေါ်တော့တယ်ဒါဖြင့်ကျွတ်တို့မှာလူမိုက်နဲ့လူလိမ်မှာဆိုတာဒီမင်္ဂလာတုတ်မှာလာတာတော့ပဲသိပြီးဒီကလာနေရတော့သိထတာကလည်းဒီနေ့ကဟောကြည့်တော့အလွဲဖြစ်အလွဲမဖြစ်ဘူးလားအဲ့ဒီမှာ ကွဲလာခဲ့တာကလည်းကြာတော့ရှင်ဘုရားပဲဟောမှသိရပါမယ်ရှင်ဘုရားပြောမှပဲသိရပါမယ်ရှင်ဘုရားပဲကိုးစားရအားထားရရှိပါတယ်ရှင်ဘုရားကဗောဓိပင်နဲ့ရှုပလင်မအောင်းသိနေတဲ့ပင်တဲ့လူလိမ္မာလူမိုက်ပရိစ္ဆသမုပ္ပါခန္ဓာရှင်လူလိမ္မာဤပရိစ္ဆသမုပ္ပါခန္ဓာရှင်ကိုရှင်ဘုရားပဲသိပါတော့တယ်ဗျာဒါကြောင့်ရှင်ဘုရားပဲဖြေတော်မူပါဆိုတော့ဒကာရမတို့လူရင်းပါလာတယ် ကွယ်မင်းတို့တူတူမှတ်လိုက်စမ်းပါတဲ့ဒကာဓမ္မတို့ဘုရားဘယ်လိုလဲတော့တူတူမှတ်ပါလူမိုက်ကမက်ကမြမစရိယာအကျင့်မကျင့်ဘူးကွာတပည့်ကြလူလိမ္မာကမက်ကမြမစရိယာအကျင့်ကျင့်တယ်ကွာဒါဖြင့်တူတူပြောကြပါစို့ဆိုတော့ဒါကစာလူစာဖြေတယ်လို့ဖြေလိုက်တယ်လူမိုက်ကဝိပဿနာမရှိဘူးကွာပြောတာပဲလူလိမ္မာက အဲဒီကြားမှာဥပဒနာသွင်းတာနဲ့မသွင်းတာกว่าကွာပေါ်ဗလားဥပဒနာသွင်းတာနဲ့ဟောဒီဒုက္ခဒုက္ခဝေဒနာနောက်ကမဲ့ခင်၅ပါးဆိုတဲ့တရားသွင်းတာနဲ့မသွင်းတာกว่าကွာမဲ့ကပြမစရိယကျင့်မကျင့်မှာกว่าကွာဆိုတာပေါ်လာကြတော်တော်နေရာကြသွားပြီဒီဃာရမတို့ဩဒါဖြင့်တို့ဒီကားလို့ဆိုလို့ရှိရင်ဖြင့် လူမိုက်တဲ့လူတွေမှာအထူးအခုပဲသိရတော့တယ်ဆိုတာဖြင့်တရားဓမ္မတို့ပေါ်သေးဘူးလားအင်းကဲတကကျွဲတို့တကသစ်တို့တကဥနုကပဲလူမိုက်မှာမက္ကဗျမစရိယကျင့်ပါတယ်မကျင့်ဘူးလူလိမ္မာမှာဘယ်နောက်မှာကျင့်သလုံးဆိုတော့ဟောဒီဝေဒနာနောက်ကနေကျင့်တယ်ကွာသဘောကျဝေဒနာနောက်ကနေကျင့်တယ်ကွာကြည့်လေသူပြောလာတာက လူမိုက်မှာလည်းဒုက္ခဝေဒနာဒုက္ခဝေဒနာပေါ်တာပဲလူလိမ္မာမှာဟုတ်အဲလူလိမ္မာလည်းပေါ်တာပဲလူမိုက်လည်းပေါ်တာပဲသို့တော့လူလိမ္မာမှာဝေဒနာနောက်ကမက်ကဗြဟ္မစရိယာကျင့်ဆိုတော့မက်ကင်၅ပါးမက်ကင်၈ပါးပေါ်တယ်သဘောကျလားလူမိုက်ကလုံးဝမပေါ်ဘူးကွာမက်ကင်၈ပါးမက်ကင်၅ပါးဆိုတဲ့ပြင်စင်းကမက်ဥပဒနာမက်မက်ကင်၈ပါးဆိုတဲ့အထင်ကြီးကလောကုတ္တရာမက်အဲလူမိုက်ကဘယ်တော့မှမပေါ်လာဘူး လူတွေမှာရတယ်မက်ကပြမရှိရိယရှင်ကျင့်တယ်ကွာသဘောကျဒါဖြင့်ဒကာရမတို့လူမိုင်းနဲ့လူလိမ်မာသည်လာပုံမှာအတူတူအလယ်မှာနည်းနည်းထူးခြားတယ်ပေါ့အဲ့တော့သွားကြတော့ပုံမထူးသွားရွတ်ကြည်မယုံလို့ရှင်ဟောဒီမက်ကပြမရှိရိယကျင့်ကျင့်တဲ့ပုဂ္ဂိုလ်ကြတော့ဒုက္ခခန္ဓာသနိရောဓဟောတိ မလာဘူးလားဒီမက်ကဗြဟ္မစရိယာကျင့်ကိုမကျင့်တဲ့ပုဂ္ဂိုလ်ကြတော့ဒုက္ခခန္ဓာသာသမှုရောဟောတိရှင်းမလားဩတော်တော်အရေးကြီးပါလားဒကာကျော်ဒကာသစ်ဒကာအောင်တို့ဒီတရားဟာတော်တော်ရေးကြည့်နော်တန်တရားကိုလည်းကျွတ်တို့မျောမှန်းပြီးဒီကလာသိလိုက်ပါလေတတန်တရားလုံးမိုက်လာခဲ့တာကိုဘယ်လိုမှတ်ကြမလဲ တခါမှမလိမ္မာဘူးဆိုတော့လည်းပေါ်လာတယ်ပေါ်ပါဗျာတပည့်ကြတခါမှမလိမ္မာဘူးသေးဘူးဆိုတဲ့ဥစ္စာလည်းသိဒါကခမည်းတော်မနုဿတ္တဘာဝဒုံဘောသရတံပတ္တိဘာဝဒုံဘောနဲ့သွားမြည်နဲ့သူ့ဟာသူလူဘဝရကရခဲ့တာကိုရရလာတယ်လို့ပြောတာသရတရားနဲ့ပြည့်စုံတယ်ဆိုတော့သရတရားနဲ့ပြည့်စုံတယ်လို့ပြောတာပဲရှိတယ်သဘောကျသို့တော့မိုက်လက်ဆက်တတ်သလားမတတ်ဘူးလားဆိုပြန်တော့ မတတ်ဘူးတဲ့မိုက်လက်ဆော့သမှုမတတ်မှုကဘုရားကယနေ့ဟောလိုက်ပါတယ်လူလိမ္မာကတော့မက္ကဗြဟ္မစရိယာကျင့်ကျင့်တယ်ကွာတော့ဝေဒနာနောက်ကရှင်းမလားလူမိုက်ကတော့ဝေဒနာနောက်ကမက္ကဗြဟ္မစရိယာကျင့်မလာဘူးကွာကဲဘယ်လောက်ထူးခြားလဲဒါဖြင့်ဒကာဓမ္မတို့လူလိမ္မာနဲ့လူမိုက်ဖြင့်တပည့်တော်ယနေ့ထူးထူးခြားခြားပဲကွဲသွားပါပေါ့ ဆိုတဲ့အဓိပ္ပာယ်တကကျွဲတကသေတကအောင်တို့မြဲကြတယ်အင်းဘာကျင့်တာကွာတော့ပါလဲမက်ကဗြဟ္မစရိယဒါပါဠိတော်မှာဒီတိုင်းလာပါတယ်တခါလည်းဒီတိုင်းဖွင့်ပါတယ်ဒါဖြင့်ဒကာဓမ္မတို့မက်ကဗြဟ္မအစရိယအကျင့်ကိုဝါဝိပဿနာမဲ့လောကုတ္တရာမဲ့ဝိပဿနာမဲ့လောကုတ္တရာမဲ့နှစ်ခုမှဝိပဿနာပဲရှည်ပြေလောကုတ္တရာမဲ့ကဝိပဿနာမဲ့အထုံးမှလောကုတ္တရာမဲ့က ပြည့်လာတာကူဗျအဲ့တော့ဒီမဲ့မှာမကြက်မှုသေးတဲ့ပုဂ္ဂိုလ်ဟာဘုရားသခင်ကိုရမကြီးကဒုက္ခခန္ဓာသသမှုရိယဟောတိကြီးပဲကွာရှင်းမလားဒုက္ခဖြစ်ကြောင်းကြီးလမ်းဆုံးလေရဲ့ကွာသဘောပါဒါဖြင့်ခင်ဗျားတို့နေတိုင်းတရားဓမ္မတွေဘုန်းကြီးကအေးစိတ်ကိုလည်းကြိုက်တယ်လူစိတ်ဖြစ်ဖြစ်ရှုကွာ ဝေဒနာကြိုက်တဲ့ပုဂ္ဂိုလ်ဝေဒနာဖြစ်ဖြစ်ရှုထင်ရှားရရှုกว่าနောက်ဆုံးမိတ်တိတိကျတော့ဖြစ်တာနဲ့ပြက်တာမှလားဆုံးတာပဲရုပ်ရှုဆိုရယ်ရုပ်သာရှုခိုင်းရတယ်နောက်ဆုံးမိတ်ဖြစ်ပြက်လားဆုံးတာပဲမဆုံးဘူးလားအဲ့ဒါလေးဆုံးတာကြည့်တော့ဩဒါကိုသာမင်းတို့မြန်ကြည့်နေမြန်ကြည့်နေဆိုတော့ဒါမက်ကဗြဟ္မစရိယာကျင့်ဒါပြန်မက်ကဗြဟ္မစရိယာကျင့်ကိုကျင့်တဲ့ဘဝသည်ဒကာရမတို့လူလိမ္မာဖြစ်တဲ့ဘဝ မကဗျမစရိယအကျင့်ကိုမှမကျင့်သေးလို့ရှိရင်ဖြင့်ဒကာဓမ္မတို့သွားလေဦးတော့သူပဲလမ်းဆုံးမလုံးဆိုတော့ဒုက္ခခန္ဓာသာသမှုရဟောတိဒုက္ခဆိုရင်နောက်ဖြစ်လေဦးမကွာရှင်းမလားမကဗျမစရိယအကျင့်ကျင့်ပြီဒီပုဂ္ဂိုလ်ဒုက္ခခန္ဓာသာနိရောဓဟောတိကဒုက္ခအစုကြီးကိုမကွာဘုရားမဟုတ်ဘူးလေဒါဖြင့်ဒကာဓမ္မတို့ နောက်တုန်းကမိုက်ခဲ့တာတွေလဲမရေတွက်နိုင်အောင်မိုက်ခဲ့တယ်အဖြစ်ကိုလည်းပြိဿသမုပ္ပါကတာဝန်ခံတယ်ခန္ဓာကတာဝန်ခံတယ်ခန္ဓာဆိုတာပြိဿသမုပ္ပါအဲအခုလည်းဒီအတိုင်းပဲမေဃဗြဟ္မစရိယဆိုတော့ဝိပဿနာလုပ်တယ်ကိုမလုပ်သေးဘူးဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့လူမိုက်အဖြစ်နဲ့လာခဲ့လို့လူမိုက်တို့ဤသွားရလမ်းပဲဒုက္ခရှိတဲ့လမ်းမသွားရဘူး တခြားသွားစရာရှိသေးရလားအဲ့ဒါတွေညံလဲပြီးကြည့်လိုက်တော့မှဩဇတ်သိရင်သိမသိကိုကျွန်းနေပေါ့ဇတ်သိရင်သိပေါ့ဗျာဒုက္ခဖြစ်ကြောင်းကိုဇတ်သိရင်သိမှာမသိကိုကျွန်းနေပေါ့ဆုံးပြချက်ချဖို့မလိုဘူးလားအခုတိုက်ကလေးတာလေးရွှေလေးစိန်လေးအင်းကားလေးတွေနဲ့ဒကာဓမ္မတွေကဘယ်လိုပဲနေရညာတော့လဲမက္ကဗျမစရိယအကျင့်မကျင့်သေးလို့ရှိရင်ဖြင့် သူသေးပါနဲ့သိမှာတော့လို့မေးတော့ဒုက္ခခန္ဓာသသမှုရိယဟောတိနဲ့သိမယ်ဒုက္ခဖြစ်ကြောင်းကိုလက်ကင်ရပြီးသိသွားမယ်ဥပအောင်ခြေနပ်ပါလားအားလုံးလည်းအရမတွေဒီနေ့ဥစ္စာသေးသေးဖြာဖြာမှတ်ပါတနေ့တဲ့တနေ့ပုံမူပြီးဒီကာလဩအလုံးမလုံးရမဖြစ်ဘူးဆိုတဲ့ဥစ္စာထောက်ခံချက်ပေးနေမေးသေးဘူးလားအလုံးမလုံးရမဖြစ်ဘူးဆိုတဲ့ထောက်ခံချက်ကိုမေဃဗြဟ္မစရိယာကျင့်မေဃက အဲဥပဒနာမဲ့လဲဆိုနိုင်တယ်လောကုတ္တရာမဲ့လဲဆိုဗြဟ္မစရိယာဆိုတဲ့ဥစ္စာတွေမြတ်တော့ကျင့်မက္ကဗြဟ္မစရိယာကျင့်ကိုဆိုပါတယ်အဲမက္ကဗြဟ္မစရိယာကျင့်ကိုကျင့်မှသာလျှင်ဒကာဓမ္မတို့လူလိမ္မာဖြစ်ပါလိမ့်မယ်မက္ခဗြဟ္မစရိယာကျင့်မှာတကကြောကမကျင့်တကသကမကျင့်တကအုံတို့ကမကျင့်ဘူးဆိုရင်ဖြင့်အဲလူမိုက်အစရယ်လူမိုက်အဆုံးရယ် အလယ်မှာလည်းလူမိုက်ဖြစ်နေနေတာလေဒါပဲရှိတော့တယ်ဆိုတာသေသေးချာချာဘုရားဟောတာပဲအဲ့ဒါနိဒာနဝက်ကတန်ရုပ်ပါဠိတော်ဘာလပဏိတသုတ်ဆိုပြီးသေချာဟောတာလေသဘောကျအင်းဒါဖြင့်ဓမ္မတို့ဩတော်တော်ရေးကြည့်နေပါဗောလားဆိုတာဒီဥစ္စာတရားကို နာစီခြင်းလို့ဆွဲပြီးတော့လည်းပြောတာမဟုတ်ဘူးတတန်တရားလုံးမိုက်ချောင်းကိုလည်းယခုဥပအောင်လို့သိသွားပြီမသိသေးဘူးလားအခုလေဒီလုံးမလုံးသေးလို့ရှင်ဖြင့်လူမိုက်တို့လာပုံနဲ့လူမိုက်တို့ပြစ္ဆုတ်ပါမှာနေပုံနဲ့လူမိုက်တို့သေပြီးဒီကလာဒုက္ခဖြစ်ကြောင်းပွေ့ပိုက်သွားတာနဲ့အတူတူပဲနေဦးမနေပဲဘူးလားကဲဒါဖြင့်ဘုရားသခင်ကရမေကြီးကရန်တွေက အရှင်ဘုရားပဲဖြေပါ အရှင်ဘုရားပဲကိုးစားရအထာရှိပါတယ်ကတ္တဗဘုရားလက်ထက်ကလေးကကွဲလာတာအရှင်ဘုရားပြောမှပဲသူမိုက်တဲ့လူလိမ္မာအကြောင်းတပည့်တော်ကောင်းကောင်းရှင်းရပါတော့မယ်ဆိုတော့လူမိုက်ဇတ်သိမ့်တယ်လို့ဒုက္ခခန္ဓာသသမှုရဟောတိဒုက္ခဖြစ်ကြောင်းတွေယူပြီးသွားပြီဘယ်လိုဆိုကြ အဲမက္ခဗျမစရိယကျင့်ကျင့်တဲ့ပုဂ္ဂိုလ်ကြတော့ဒုက္ခနိရောဓဟောတိဒုက္ခခန္ဓာသာနိရောဓဟောတိဒုက္ခခန္ဓာသာဒုက္ခဆိုကြီးကိုနိရောဓချုပ်ပြီးတခါလာသွားပါဒုက္ခနိရောဓတိနိဗ္ဗာန်ဟောနိဗ္ဗာန်ရောက်ကွာဒီကြမက္ခဗျမစရိယသွန်းလိုက်တာဘယ်လောက်ရေးကြည့်ပေါ်ကြကောင်းပြီဒါဖြင့်ဒါက တင်းနံပါဖြေတော့ဖြင့်ကျင့်မုံကျင့်ပြီးမပြောရသေးပါဘူးတခါပြောရအော်ထူးခြားတာလေသိအောင်လေးဘုရားပြောတာပါထူးခြားပါလားထူးခြားပါဗျာလူမိုက်ကဘာမကျင့်ပါလဲအဲဝေဒနာနောက်ကနေပြီးတော့ကြည့်လေပြိဿသမုပ္ပါဒဝေဒနာနောက်ကနေမဲ့ကငါးပါးပေါ်အောင်သဘောပါလူတွေမှာကတော့ဝေဒနာနောက်ကနေပြီးဘာပေါ်တော့ မက်ကပြမစရိယဟုတ်လားမဲလဲဖြစ်တယ်မြတ်သောကျင့်ကိုကျင့်တယ်ဖြစ်ပြရှုတဲ့အလုပ်ပါကွာသဘောကျအဲ့ဒါကြောင့်သူ့နော်ဒုက္ခချုပ်ပြီးတဲ့ကာလဇတ်သိမ့်သွားလူပိုက်ကတော့ဒုက္ခဖြစ်ကြောင်းတွေကိုပွေ့ပိုက်ပြီးတဲ့ကာလတန်တရာကူးလေရဲ့ကုခတ်လေရဲ့တန်တရာကြီးလဲလေရဲ့ဓမ္မတစ်ပါးဆိုရရှိသေးရဲ့ဩဒါဖြင့်တော်တော့အေးမဟုတ်ပါလား တော်တော့အရေးမဟုတ်ပါလားဆိုတာဒကာတစ်တို့ပေါ်ပြီဒကာကျော်ပေါ်လားပေါ်ပါဗျာကြည့်ဖရာသောရနာတာကိုကြည့်ပါဦးဒကာဓမ္မတို့ခမည်းတော်ကအလုံးဝဲသည်အင်းဘ누구ကဖြင့်တော်လိုက်တာဘ누구ကဘယ်ဝါကဖြင့်တော်လိုက်တာဆိုတာဒီနေ့ကုန်ဖြုတ်ဘ누구မှမတော်သေးဘူးဘ누구မှမတော်သေးဘူးဒီခန္ဓာကြီးရှိနေတဲ့နောက်ကမိုက်ခဲ့တဲ့လူကြီးပဲဘ누구တော်ပြီလို့ဆိုလို့ရတယ် ဘာကြောင့်တော့ဆိုတော့ဒီပြိဿသမုပ္ပါကြီးကရှိနေသေးတယ်ပြိဿသမုပ္ပါဒုက္ခသစ္စာကြီးသိနိုင်ကြမလားမသိနိုင်သေးတော့ဘ누구ကဘ누구ကိုတခါတည်းအရာသဘောနဲ့မြောက်ပြီးမနေပါနဲ့ဟုတ်ဘ누구ကဘ누구ကိုအရာသဘောနဲ့မြောက်ပြီးတခါလာမနေပါနဲ့ဟုတ်မက္ခဗျမစရိယကျင့်လို့ဘုန်းကြီးပြောတဲ့အဲဒုက္ခဆုံးနေမြင်တဲ့ပုဂ္ဂိုလ်မှသာတယ်အေးတော့ပြီလူတွေမှာဖြစ်သွားပြီ ကျဲမလားနမောရင်လူတိုင်းမှာဖြစ်เสียအကြောင်းကိုပါရလားဒါဖြင့်သံဃာမှာစကြူရဲမန္တတ်တွေဘာတွေဖြစ်တယ်ဖြစ်တာပါထလူတိုင်းမှာဖြစ်ခဲ့ဘူးလားမေ့ကြည့်ကဲတခါကျပေါ်ပြီဗျဥပအောင်ပေါ်သေးဘူးလားနည်းနည်းမှမဖြစ်ခဲ့ဘူးဆိုတာသိကြတယ်အကယ်ကျင်မှုလို့ရှိရင်ဒုက္ခတွေချုပ်လို့အခုခန္ဓာကြီးပေါ်ပါဦးမလားပေါ်ပါဘူးအဲ့ဒီတဲ့တသံတရားလုံးတို့ဒီကားလို့ရှင်ဖြင့် ဘာတွေညာတွေတော့မပြောတတ်ဘူးလူမိုက်ကတော့သိကြပြီလူပြင်းနာပြင်းမပြင်းချင်းချင်းခံစားအဲ့ဒါတော့ခံစားဘူးတယ်ဆိုတာတော့မငင်းပါဘူးသို့တော်လူလိမ္မာဖြစ်နေလားလို့မေးလူမိုက်ဖြစ်နေပဲတခါကျွယ်ဖြေထုတ်ရမယ်အဲဒီဘုရားမှာလည်းတခါဓမ္မတွေကမက္ခဗျမစရိယကျင့်ဆိုတဲ့အလုတ်ကိုမလုတ်သေးသေးကာလပတ်လုံးလုတ်ပြန်လဲအထမြောက်အထမြောက်မှုကို မယူနိုင်သေးတွေ့ကာလပတ်လုံးဩလူမိုက်စားမသိမ့်သေးပါဘယ်လိုဆုံးမြတ်ရချင်ဒါဖြင့်တတန်တရားလုံးခုနကရန်တွေလျှောက်တယ်ကတ်တော်ဘုရားလက်ထက်ကတည်းကဗျာတဲ့လူလုံးမင်းနဲ့လူလိမ္မာအထူးကိုမင်းတို့သိကြရလားဆိုတော့ဒါတွေအထူးဝေယဝေးလို့ဒီတရားတွေကိုအကုန်ကွဲနေပါတယ်ဗျာမသိပါဘူးတဲ့အခုရှင်ဘုရားလက်ထက်မှာပြောမှဟောမှသိရမယ်ပုံကိုယ်တွေဖြစ်ပါတယ်ဗျာဆိုတော့ ဒကာရမတို့မြေကြီးဒီသီဝဇနာတက်တယ်ဘုရားတဆူတဆူကြမှာဖြတ်မြတ်ရေးအဲ့ဒီမှာကွဲလာခဲ့တယ်ဆိုတာမသေးကြဘူးလားအခုပြန်ပေါ်တဲ့အချိန်လေးမှာအမိရအောင်ယူလိုက်ဖို့အရေးကြီးပြီမကြည့်ဘူးလားမြေကြီးဒီဝဇနာတက်တယ်ဆိုတာခမရတို့အယိုးတွေအသားတွေကျွတ်တို့အယိုးတွေအသားတွေကမြေကြီးဒီဝဇနာဖြတ်မြတ်ရေးတက်ရပါဗျာတပည့်ကြဒီဝဇနာဆိုတာ73မိုင်ခွဲရှိတယ်လို့မှတ်ထားရှင်ပါ ဒါအားလုံးတစ်ကဘာလုံးမှာ73မိုင်ခွဲဖြမ်းမြရေးတက်ရမယ်ဆိုတော့အင်းဘုရားတဆူစူရတော်ခဲရမှာကလားဆိုတာပေါ်လာဒါလူမိုက်တွေလို့မြေကြီးဩဇာတွေပွားလာတယ်ဆိုတာကိုညှင်းမို့လို့သေးလားခိုင်းဒါဖြင့်ဒကာဓမ္မတို့သိမ့်ကြဆိုတော့ဆိုတော့ဥစားလူမိုက်ဖြစ်ဖြင့်တပည့်တော်သိမ့်ပါတော့မယ်ဆိုရုံနဲ့မပြီးသေးဘူးမက်ကဗြဟ္မစရိယာကျင့်ကျင့်ပါတော့မယ်ဆိုမှနေရာကြ သဘောကျလားအဲ့ဒါကြောင့်ယခုအချိန်မှာတက္ကကျွယ်တို့တက္ကသစ်တို့ဥပအောင်တို့ဘုန်းကြီးကရင်းနေနေနဲ့ပဲသတိပေးလိုက်ပါတယ်ပြုံးချိန်မဟုတ်သေးဘူးနော်ပြောလိုက်မပြောလိုက်ပြုံးချိန်မဟုတ်သေးပါဘူးဆိုတာကိုကောင်းကောင်းပဲသတိပေးလိုက်ပါတယ်ဘာကြောင့်လဲမေဃဗြဟ္မစရိယအကျင့်ကိုတော့ကျင့်ကြပါပြီအကျင့်လမ်းဆုံးမလားလို့ဆိုတော့အိုးဒုက္ခခန္ဓာသာနိရောဓဟောတိဆိုတဲ့ ဒုက္ခချုပ်တဲ့နိဗ္ဗာန်ကြီးတပည့်တော်မမြင်သေးဘူးဗျမမြင်သေးရင်မက်မက်မက်ကဗြဟ္မစရိယကျင့်မပြည့်စုံသေးဘူးကွာဒါကြောင့်မပြုံးနဲ့အောင်ဟိဒုက္ခတမှုတွေဟောတိပဲလှဲ့လေဦးမယ်မစွနိုင်ဘူးလားအဲ့ဒါတော့အေးကြီးနေတဲ့အချိန်မှာရေးကြီးတယ်လို့ဒကာကျဲတို့ဒကာတစ်တို့ကမှတ်ကြရမှာဩဒီဥစ္စာခင်ဗျားတို့အမေဖေးကလည်းဒီဒိဗယ်ပြောပေးမှာမဟုတ်ဘူးပြောဖို့ရလဲသူတို့မှာဝန်နဲ့ပညာကလည်းမရှိဘူး အမှန်ခင်းပါတယ်အဲ့ဒါကြောင့်တရားဓမ္မတို့ဒါရိုးရနဲ့ချိန်ကုန်ပြီးဒီကလာသေပြောဖို့နေပြောဖို့ဆိုရတယ်ကုံဖြုတ်ပြီးဒီကလာမက္ကဗျမစရိယအကျင့်မှမကျင့်သေးလို့ရှိရင်ဖြင့်ဘာတွေလုံနေဒီလူမိုက်စမသိသေးဘူးဆိုတာဘုရားတောင်းခံလိုက်သဘောကျမက္ကဗျမစရိယအကျင့်မကျင့်သေးရင် လူမိုက်ကမသိမကျင်သေးတာမသိသေးတာဒုက္ခခန္ဓာသာ သမှုရောဟောတိဒုက္ခဖြစ်ကြောင်းကိုမင်းတို့ရွက်ဆောင်နေသေးလို့ပဲဆိုတဲ့အိဗေကကောင်းကောင်းရှင်းပါမရှင်းဘူးလားအဲဒုက္ခခန္ဓာသာဒုက္ခအစုသမှုရောဖြစ်ကြောင်းကိုဟောတိပြီဆိုတော့ဒုက္ခအစုကြီးမင်းတို့ဖြစ်ကြောင်းရှိသေးတယ်ဆိုသဖြင့်ကျွတ်တို့ဘယ်တော့ချမ်းသာအောင်မှာ မချမ်းသာဘူးအပယ်ဒုက္ခလည်းအင်းကိုယ်ပိုင်မျက်စိမှိုက်တာပေါ့ဒိဋ္ဌဒုက္ခတွေရောအဲငရဲဒုက္ခတွေရောအဲကိုယ်ပိုင်မျက်စိမှလူပြေဖာမှန်သေးဖို့ရတယ်ကောနတ်ပြေဖာမှန်သေးဖို့ရတယ်ဒါပဲအဲ့ဒါတွေဒုက္ခသစ္စာတွေကြီးပဲကိုယ်ပိုင်မျက်စိလောက်ပြီးတကလားခမည်းတော်တခါတည်းနေကြရအောင်တော့မယ်ဆိုလို့ရှိရင်ဖြင့်ဘာအောင်လို့ဘယ်မှာပြုံးစရာအချက်ရှိသေးလဲဒါဖြင့် ပြုံးကျင်ရင်ဘာလုပ်ရမယ်ဆိုတာဖြင့်ယနေ့လောလောကြီးပေါ်လာတယ်။ဘာကျင့်ရမလဲ။မက်ကဗြဟ္မစရိယာကျင့်ကျင့်ရမယ်။မက်ကဗြဟ္မစရိယာကျင့်ကျင့်ရမယ်လို့ပြောရုံနဲ့လည်းမပြီးသေးဘူး။မက်ကဗြဟ္မစရိယာကျင့်ကျင့်တော့မှကြံလို့ရှိရင်ဖြင့်အတိတ်ဘဝခြံလာပြီးပြစ္ဆုတ်ပံဘဝရှင်းနာမှာဘယ်နှခုရှိတယ်ဆိုတော့ကြည်လိုက်။ကြည်လိုက်တော့ဝိညာဉ်နာယုသလာယနာဖတ်တာဝေဒနာ ဘယ်နှခုရှိအဲ့ဒီ၅ခုတစ်ခုခုကျင့်ရတယ်ဒီ၅ခုတွေကိုဒီ၅ခုကခန္ဓာ၅ပါးဆိုလဲဟုတ်တာပဲပရိစ္ဆေသမုပ္ပါပြစ္ဆုပံပရိစ္ဆေသမုပ္ပါဆိုရင်အဲ့ဒါဟုတ်နေသောကြောင့်ဒီ၅ခုကိုခမည်းတော်ဒီအမြဲတမ်းအင်းဖြစ်မှုပြတ်မှုကိုဒီထဲကကြက်ရ၅ခုတစ်ခုခုကိုဖြင့် ပြမှုပြမှုရှုရလိမ့်မယ်မရှုလို့ရှိရင်မက္ခဗြဟ္မစရိယအကျင့်ဟာပေါ်လာလိမ့်မှာမဟုတ်ဘူးမပေါ်လာတော့မက္ခဗြဟ္မစရိယအကျင့်မဟုတ်တော့ဘူးအဲဒါတမမက္ခစရိယအကျင့်မဟုတ်တော့မိစ္ဆာမက္ခစရိယအကျင့်ကပေါ်လာလိမ့်မယ်ပေါ်လာတော့မယုံရင်ကြည့်ပါတော့တဲ့လူမိုက်မှာမကျင့်တာရှင်းရှင်းပြောလိုက်တော့ဒကာဓမ္မတို့ဒုက္ခဒုက္ခဝေဒနာပေါ်ဘူးလားပေါ်ပါဘူးဝေဒနာဖြစ်เสียဟောသူ့မက္ခဗြဟ္မစရိယမလာဘူး တဏှာဖြစ်เสียဥပါဒံမဲ့လာပြန်တယ်ဥပါဒနာဖြစ်เสียကာမဘဝဖြစ်เสียဟောဇာတိဖြစ်เสียအဲဒုက္ခခန္ဓာသာကြောင့်မတော်ဘူးလေကဲမက္ခဗိမရှိရဈာညတ်သေးရလားမက္ခဗိမရှိရဈာမညတ်တော့ဘူးညတ်သေးရလားကဲဒကာရမတို့ဝေဒနာနောက်ကနေပြီးတဏှာလဲပါတဏှာဥပါဒံကံဇာတိဇရာမရဏဒုက္ခခန္ဓာသာတဏှာဥပါဒံဘဝ တဏှာဥပါဒံကံသာတိသရမဏဒုက္ခခန္ဓာသာကဲတခါကျဒီလှဲ့သွားညွတ်ကြည့်ပါဝေဒနာဖြစ်เสียပါတော့တဏှာဖြစ်เสียဥပါဒနာဖြစ်เสียကာမဘဝဖြစ်เสียဇာတိဖြစ်เสียအဲဧဝမေတ္တကေဝလတ္တဒုက္ခခန္ဓာသာသမှုရယောဟောတိဟောလူမိုက်လန်းစဉ် လူမလားနဲ့ပေါ်ကြသိကြပါလားကဲမက္ကဗြဟ္မစရိယကျင့်ပါသေးကဲဒါဖြင့်ဩဘက်ကလူမိုက်လမ်းရှင်ဆိုတာသိသွားတော့ဒကာဓမ္မတွေကအခုအင်းဝေဒနာနောက်ကနေပြီးကာလဆရာဘုန်းကြီးကရှေ့နားမှာဘယ်နှသူ့ရှေ့မှာပြစ္ဆုတ်ပံဘဝဘယ်နှခုရှိတဲ့အဲ့ဒီ၅ခုကိုဝိညာဉ်ဆိုတဲ့စိတ်တ ानु ပသနာကြိုင်စိတ်တ ानु ပသနာရှုနာယုတ်ဆိုတဲ့ယူပ ရုပ်ကိုရှုကျင်လို့ရှိရင်ကာနုပဒနာရှုနာမ်ရှုကျင်လို့ရှိရင်ခဏဝေဒနာတို့သင်ညာတို့ရှုတာပေါ့ဗျာဖတ်တာရှုကျင်လည်းရှုတာပေါ့ဗျာသဘောကျလားသလယနာဆိုတော့သကုသောတခန္ဓာရှိပါကာယမနတွေလည်းရှုမယ်ဆိုမရှုနိုင်ဘူးလားအဲဖတ်တာရှုမယ်ဆိုရင်ကောဝေဒနာသုံးမျိုးရှုမယ်ဆိုရင်အဲမက္ကဗေမစရိယကရှင်းသားက၅ခုရှိတာကိုခင်ဗျားတို့ကြက်ရတခုရှုသတိပ္ပံ၄ပါးတည်းကတဘာဝဖြစ်ရသဘောကျအဲဒီကဲဆိုရှုလိုက်တဲ့အခါကျတော့ ဒါဘ ᱹ ရုခန္ဓာရုံလို့မေးဖို့မလိုဘူးတရားနာနေတဲ့ပုဂ္ဂိုလ်ဤခန္ဓာပရိစ္ဆသမုပ္ပါဘ ᱹ ရုပရိစ္ဆသမုပ္ပါပါလေတရားနာနေတဲ့ပုဂ္ဂိုလ်ဤခန္ဓာပရိစ္ဆသမုပ္ပါဆိုတော့ဩကိုယ်ခန္ဓာအကြောင်းကိုယ်သိအောင်ဖြင့်မေဃဗြဟ္မစရိယာနဲ့ကြည့်မှာပဲကျင့်မှာပဲသိမှာပဲဒီတိုင်းစားကတောက်ကပရိလေးသမညစိတ်လို့ဟုတ်လားအဲတတ်နိုင်လို့လှူတန်းပြီးတဲ့ကလာနေကြရုံနဲ့လေကိုယ်ခန္ဓာဤ အနိစ္စဒုက္ခအနတ္တလက္ခဏာဝါဒုက္ခသစ္စာဝါပရိစ္ဆသမုပ္ပါကြည်ဒုက္ခဖြစ်ဒုက္ခဖြစ်တာကိုခင်ဗျားတို့မြင်ဖို့အတော်ကွာဝေးမကွာဝေးဘူးလားအဲ့ဒါကွာဝေးတာသိလိုက်တဲ့အခါကျတော့မှဩမက္ခဗိမရှိရိယကလည်းဘယ်နေရာကကျင့်ရမယ်ဆိုတာယနေ့ပေါ်လာဘယ်နေရာကျင့်ရမလဲဝေဒနာနောက်ကကျင့်ရမယ်ရှင်းနာမှာကျင့်စရာဘယ်နှမျိုးရှိအဲ၅မျိုးတည့်ရကျင့်သဘောကျလား အဲ့ဒီတော့ဒကာဓမ္မတို့မေကပြမစရိယကျင့်ကျင့်မှနိဗ္ဗာန်ရောက်မယ်လို့သိုံလည်းလည်းမပြေးသေးဘူးအင်းသူရှိနာက၅မျိုးတစ်ခုခုဝိပဿနာရှုမှမေကပြမစရိယအကျင့်ဖြစ်မှာနမယံဖြစ်เสียပြင်သေးရလားအဲ့ဒါတွေသေသေးချာချာသိတော့မှဩရံဖြစ်အိဋ္ဌလုံနေတယ်မဖြစ်သေးပါဘူးဝိညာဉ်ဆိုတာခင်ဗျားတို့စိတ်မဟုတ်လားဒီစိတ်ကိုဘာလို့อ่ะဖြစ်ဖြစ် နာယုတ်တဲ့ခမရတို့သဏ္ဍာန်မှာယုတ်တွေကောမရှိဘူးအဲပရိယာဘောတေဇောဝါယောဆရယုတ်တွေလဲအဲဘုရားသခင်ကိုရမကြီးကလည်းသတိပဋ္ဌာန်ပါဠိတော်ဟောခဲ့တယ်ဓာတ်လေးပါးကိုလည်းဖြစ်ဖြစ်ရှုရမယ်သမုဒိယဝေယနဲ့ရှုกว่าမလားဘူးလားဟိုနာမကနေရှုမယ်ဆိုလဲဝေဒနာတွေသင်ညာတွေကိုဖြစ်ပြမရှုနိုင်ဘူးအဲနာယုတ်သလနာဆိုတော့သကုတောတခန္ဓာစေဝါကာယတွေကိုအဲဖတ်တာဆိုတော့သကုတံဘာသာဖတ်တာကောမရှိနိုင်ဘူး အဲဖတ်တတ်ဖြစ်เสียဝေဒနာသုံးမျိုးလာလို့ရှိရင်မောအဲ့ဒါတွေကရှုလို့ရှိရင်ဖြင့်ရှုတာဒီမက်ကဗြဟ္မစရိယာရှုเสีย၅မျိုးတစ်ခုခုဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့မက်ကဗြဟ္မစရိယာနဲ့ရှုပါရှုเสียက၅မျိုးသဘောကျရှုတာကမက်ကဗြဟ္မစရိယာဒီလိုဆိုတော့မက်ကနေပြီးဒီကာလဒကာဓမ္မတို့သိတဲ့အတိုင်းတဲ့မက်ဆိုတာဒီ ရှေ့ပိုင်းကဒုက္ခသစ္စာကိုမြင်တယ်နောက်ပိုင်းကဒုက္ခကိုချုပ်စီရှေ့ပိုင်းကဒုက္ခသစ္စာကိုအဲနောက်ပိုင်းကသမှုရိယကိုဖြတ်တယ်သမှုရိယကိုဖြတ်တယ်မဟုတ်လားမသေးကြဘူးလားသမှုရိယဖြတ်တယ်မဖြတ်တယ်ဆိုတော့လူမိုက်မှာရှိလိုက်လူမိုက်ရှိလိုက်တော့မှရှင်းသွားတယ်လူမိုက်နောက်ကတော့ဝေဒနာနောက်ကဘာလိုက်လားတဏှာလိုက်လာတော့ဝေဒနာနောက်ကတဏှာလိုက်တယ် လူလိမ္မာကဝေဒနာနောက်ကမက်ကပြမစရိယမက်ခင်လိုက်မက်ခင်လိုက်တော့ဒီတဏှာလူလိမ္မာနောက်မှာသေးတယ်ဆိုတော့ပေါ်သွားမပေါ်ဘူးလားတဏှာတွေတော့ဥပါဒံကံတွေရောဒုက္ခသမှုတရားတွေရောအဲချုပ်တယ်ဆိုတဲ့ပြန်ဩလူလိမ္မာနဲ့လူမိုက်တွေလာပုံတူညာတော့လဲသွားပုံမတူပါလားဆိုတာပေါ်လာမပေါ်လာဘူးလားဒါဖြင့်ဒကာဓမ္မတို့ လူမိုင်းနဲ့လူလိမ်မှာဘာထူးတုံးဆိုတာကထူးကြပါလားလူလိမ်မှာကဝေဒနာနောက်ကနေပြီးဘာပေါ်တော့မက်ကဗြဟ္မစရိယပေါ်တယ်ခမရတဲ့ရှုတယ်မက်ပေါ်တယ်လူမိုက်ကဝေဒနာနောက်ကဘာပေါ်လဲအဲတဏှာဥပါဒံကံပေါ်တယ်သဘောကျလူလိမ္မာကဝေဒနာနောက်ကဘာပေါ်လဲကဲဒါကတည်းထူးနေပြီဗျာခမရတို့ ဘာမှတန်ရရှိမနေနဲ့ဒီပြိဿသမုပ္ပါကိုမြဲမြံနဲ့ပဲဒကာအောင်တို့ဒကာကျွဲတို့ထူးပြီဗျာမထူးသေးဘူးလားထူးပြီဆိုတဲ့ဥစ္စာကိုခမည်းတော်လည်းအမြင်အချင်းလည်းတောင်းခံနိုင်ပါလေဟုတ်လဲဟုတ်ပါတယ်ဆိုတာကလည်းကျင့်မှရတော့မယ်ဆိုတာလည်းသိကြတော့ပါပြီမသိကြဘူးလားအဲ့ဒါကြောင့်သုတော်စကံတွေဒီချိတ်ထိုက်သမ်းပါဆိုတာဒါမြင်တဲ့ဖြင့်သုတော်စကံတွေချိတ်ထိုက်သမ်းပါ ကိုဘွားတူတူနဲ့ဒီဘက်နိဗ္ဗာန်ကြီးရပါလို့ဆိုလို့မက္ခဗိမစိတ္တရလည်းမပါဘူးရပါမလားမရပါဘူးသဘောပါဗလားကောင်းပြီဒါဖြင့်ဒကာဓမ္မတို့လေးလေးစားစားနဲ့ဟောဆရာဘုန်းကြီးကလည်းပြောရှာတယ်မှန်လဲမှန်လိုက်တာလွန်လို့ပါလားဆိုနိုင်ရအဲ့ဒါကြောင့်ဘာရေးကြည့်တယ်ဆိုတာလူလိမ္မာဖြစ်ခြင်းရင်ဘာရေးကြည့်တယ်ဆိုတာပေါ်လာဘာကျင့်ရမလဲ ကောင်းပြီဒါဖြင့်လူလိမ္မာနဲ့လူမိုက်ပြီလူလိမ္မာမှာဝေဒနာနောက်ကမက္ကပြမစရိယပေါ်တယ်လူမိုက်မှာဝေဒနာနောက်ကတဏှဥပါဒံကံပေါ်တယ်ထူးခြားဘူးလားကောင်းပြီလားသိကြဘူးလားတနည်းပြောလိုက်ပါဦးမယ်တဲ့ဖရာကဒီဝတ္ထုမှာပဲနော်ဒီတော့မှာပဲဟေးတဲ့လူမိုက်နဲ့လူလိမ္မာမက္ကပြမစရိယပေါ်တာတယ်မကသေးဘူးကွာ လူမိုက်ကနောင်တဖန်ပြိသေနေတယ်กว่าဆိုတော့တဏှာဥပါဒံကံဇာတိမလာဘူးလားဇာတိကပြိသေမနေဘူးလားအဲ့ဒါဘ누구လာတာပါလဲလူမိုက်မှာလာတယ်ဝေဒနာနောက်ကတဏှာဥပါဒံကံဇာတိဇာတိဒုက္ခဆက်မလာဘူးလားလူလိမ္မာကတော့ဘိုးတဲ့ဒကာဓမ္မတို့သူတဲ့တည်းဝေဒနာနောက်ကနေပြီးမက်ကပြမစိတ်ရကျင့်လိုက် မက်ကပြမစရိယကျင့်တော့တဏှာဥပါဒံကံစာတိမချုပ်ဘူးဒါပြန်လူမိုက်ကလူလိမ္မာကနောင်တပံပရိသေမနေဘူးကွာတပည့်ကြလူလိမ္မာကတော့ဖြင့်နောင်တပံပရိသေမနေဘူးလူမိုက်ကပရိသေဘာသစ္စာတော့အဲလူမိုက်နဲ့လူလိမ္မာဒီလူလေးထူးသေးတယ်ကွာမက်ကပြမစရိယကျင့်မှုမကျင့်မှုထူးတာကတစ်မျိုးနောင်ပရိသေနေမှုမနေမှုရှိတာကတစ်မျိုးပါ တမျိုးဆိုတာကိုနှမျိုးမထူဘူးလား။ကောင်းပြီဒါဘုရားသခင်ကိုရမကြီးကဏိဒာနာဘက်ကတန်ရုပ်ပါဠိတော်ဘာလပဏိတတုတ်မှာသေချာခွဲခြားဟောတယ်တကားကျွေ။အမှန်ပါဗျာ။အမှန်ဘုမတန်နေဘူးလား။မှန်ပါဗျာ။ဒါကျင်ဒီကိုမပြောရသေးဘူးသူတို့ရင်ထူးခြားဖို့ကိုဒကာဓမ္မတွေဩဒီလိုပါလားဒီလိုထူးခြားပါလားဆိုတော့ပေါ်လာတော့မှအင်းတသံတရားလုံးမိုက်လာတယ်လည်းပေါ်သွားတယ် မက္ကဗေမစရိယမကျင့်မိလို့မိုက်ဆဲလဲပေါ်သွားအဲမကျင့်တဲ့ပုဂ္ဂိုလ်မိုက်လိုက်တာနေရှိသေးတယ်ဆိုတာလေပေါ်သွားတော့တယ်ဆိုတဲ့ဖြင့်ခင်ဗျားတို့တာယေသမီးစီးပွားရေးတွေကိုပြာရာခပ်ပြီးကြလားတကကျွဲတို့တကသစ်တို့ကမနေနိုင်ဘူးအဲ့ဒါလူခွနဲ့ကပြိဿသမုပ္ပါဆက်တန်းမတန်းဘူးလားအဲ့ဒါလူလိမ္မာအလုပ်လားလူမိုက်လုပ်လားမအားလို့ခင်ဗျာဆိုတော့မိုက်ပြစီ ဒီနေ့တရားအမထုတ်ပြဘူးဗျာတပည့်တော်မအားတာနဲ့ကိစ္စတွေကအများလုံးလို့ဗျာအင်းသူလျှောက်ပုံကတော့မအားတော့ဟောမအားလည်းပဲထုတ်နေမှာမလို့ကွာဘယ်ကပုဂ္ဂိုလ်ထားလိုက်လိုက်ရင်ရှိတယ်သို့တော့သူအသေးပဲကဘယ်ရောက်နေတုံးဆိုတော့အမက်ကပြမစရိယာကျင့်မကျင့်မိဘူးခင်ဗျာမက်ကပြမစရိယာကျင့်မကျင့်မိဘူးဆိုတော့ဝေဒနာတော့ကသနာဥပါဒံကံလိုက်နေတယ် နောက်ပြိတ္တိရှားနေတယ်နောက်ဒုက္ခရှားနေတယ်အဲ့ဒီရှားနေလို့မအားတာသဘောပါလားဘာရှားနေလို့မအားတာဒါဖြင့်ဓမ္မတွေမအားတဲ့အကွက်ကလေးလည်းပေါ်သွားပါပြီပေါ်သေးဘူးလားတခါကျတော့ကလူကြီးတွေလည်းဖြစ်နေပြန်ကိစ္စတွေကလည်းများပြန်ဟုတ်လားမိတ်ဆွေသင်္ဃာတွေကလည်းပေါ်ပြန်ဆိုတော့မအားတဲ့နေ့ဟာနဲလာမှာမဟုတ်ပါဘူး နေပါမလားအဲ့ဒါလူမိုက်နေလားလူလိမ္မာနေလားလူမိုက်ချိန်လားလူလိမ္မာချိန်လားအဲ့ဒါခင်ဗျားတို့ကမြို့သုံးတဲ့ဆင်ကြီးလဲတော့ဩကိုယ်အသက်ရရကြီးလဲမိတ်ဆွေသင်္ကတွေကလည်းခင်မင်းတဲ့ပုဂ္ဂိုလ်တွေကလည်းပေါ်တော့မက္ကပင်မှာဆွေရကျင်လေရမကျင်လိုက်ရဘူးဒီချိန်လေးရဝတ်ထားတာတောင်မှမဖြစ်လိုက်ရဘူးဟာဘာဖြစ်တာတော့ပိဿာများတော့လို့စကသုံးတော့ရင်ပိဿာများတော့ဆိုတော့စကသုံးကဖက်နေမြင်တယ်တဲ့အလုတ်ကဘ누구လုပ်လဲ မှန်ပါပါပေါ်ဗလားအဲ့ဒါခင်ဗျားတို့ဒါကြောင့်ဘုန်းကြီးကပြောတယ်ခင်ဗျားတို့မျိုးသုံးပြောတော့နတ်ထောင်လို့တော့ကောင်းပါရဲ့ဗျာအဖြစ်ကဆိုးလာတယ်ဘယ်နဲ့ဆိုးမလို့နတ်ထောင်လို့တော့သိကောင်းတာပဲရင်အောင်တော့ရင်တော့ကောင်းတာပဲကိစ္စမှာလွဲတာလို့သာဗျာတပိတော့ဒီစိတ်ကတော့ရှိပြီးသားပဲဆိုတော့အမသူကသာရုခေါ်ရအောင်တော့မလို့လို့ပြီးတော့မိုက်ပြီးပြီးသွားတာပြီးတော့ဘယ်နဲ့ဆိုမိုက်ပြီးပြီတကယ်ကြွယ်ရ အခုသေးသေးရှားရှားအခုလူမိုင်းနဲ့လူလိမ္မာခွဲလိုက်တော့ဝေဒနာနောက်ကတဏှာဥပါဒံကံလိုက်ရင်ပါတယ်သူအဲ့ဒါမအားရမဟုတ်လားခင်လို့လုပ်ပေးနေရတယ်ဗျမกินတရားလေးရှိနေလို့ကိုဘကာယကံဝစီကံနဲ့မျက်နာလေးဆိုတဲ့ကာယကံပါးစပ်ကလေးဆိုတဲ့ဝစီကံမှမပြောလို့ရှိရင်ဘယ်ကောင်းတော့မလို့သူကဘယ်ကောင်းတော့မလို့ကပြောတယ်ဘယ်မှမကောင်းဘူးအပေသွားမှစိတ်သာချဘယ်မှမကောင်းဘူးတော့ရိမ့်ပြီဗလား အဲ့ဒီဥစ္စာခမည်းတော်ကမြို့သုံးနေသုံးပြီးတကလားတကကျော်တို့လူစုတကတစ်တို့လူစုတွေကမကောင်းတော့လုံနေရတာပဲဟိုမကောင်းတဲ့ဥစ္စာလုံနေတာခင်ဗျာဖယ်သွားမှာတော့မဲဖို့မလိုပါဘူးဘယ်နဲ့ဆိုကြအောင်မကောင်းရသွားရုံပေါ့ဗျာပြောတယ်တကကျော်တို့ကဘယ်လိုတော့သုံးလို့မကောင်းလို့လုံနေရတယ်မကောင်းလို့လုံနေရတော့ဘာကျိုးများပြေးမှာပါလဲမကောင်းကျိုးပြေးမှာဂုံမီပါနဲ့ သဘောကျလားမကောင်းရုပ်ပေးတာဘူးအဲ့ဒါမกินတရားလေးရှိသေးလို့ဆိုတော့လေဆွဲတော့မกินတရားလေးကတော့နားတော့နှဝင်းချိုးတယ်မกินတရားကဘာတုံးဆိုတော့ဝေဒနာနောက်ကနေတဏှာမกินဘူးဆိုတော့တဏှာကြီးကျယ်လာတော့ဥပါဒံဒါကြောင့်ပြောဆိုပြီးမျက်နာလေးပြပေးရတယ်မျက်နာပြပေးတာကာယကံပါဇက်ကပြောပေးတာကအဲမျက်နာပြတာကမျက်နာပြတယ်ဆိုတော့ကိုယ်နဲ့ပြဒါကြောင့်ကာယကံ မဲ့စီကိုငါတက်ရိုက်လာခဲ့တာဟေးဆိုတဲ့ကာယကံသေးချာနေဝစီကံကလည်းမပြောလည်းမပြီးဘူးဟေးလာပြီကစပြီကောဒီလိုဒီလိုတော့လုံးမကောင်းမယ်မလာပဲဘူးလားအဲ့ဒါဘာကံမလဲဝစီကံဆိုတော့ကြည့်လေဝေဒနာနောက်ကမေဃဗြဟ္မစရိယလိုက်သေးသလားတဏှာဥပါဒံကာယကံဝစီကံလိုက်သလားအဲ့ဒါလိုက်နေလို့ရှိရင်ဒုက္ခခန္ဓာသသမှုရောဟောတိဒုက္ခ ဖြစ်ကြောင်းတွေယူပြီးသေလေရဲ့ကွာမဆိုးလိုက်ဘူးလားအဲ့ဒါကြောင့်ဒကာရမတို့ဒီပြိဿသမုပ္ပါဒထဲမှာအဆုံးပါပြီးဒကာလားမနေဘူးလားဒါကြောင့်ကိုဖုံးများဆိုလဲအလုပ်သွားကပေါ်နေကိုကတော့လောကီမှာအမျိုးမျိုးစကားတတ်တယ်လို့ဖုံးလိုက်လို့ရှိရင်ဒကာတိဒကာရပြေးသလိုလိုတော့ရှိပေါ့မရှိဘူးလားပရမတ်ကပြေးရလားပရမတ်ကမပြေးတော့ကိုခင်ဗျားတို့ဖုံးတာနဲ့ပဲ ပျောက်သွားမှာလားဒီဒီတဏှာကြောင့်ဥပါဒံဖြစ်တယ်ဥပါဒံဖြစ်ကြောင့်ကံဖြစ်တယ်ကံဖြစ်လို့အကျိုးပေးရမယ်ဆိုတဲ့အပေဒုက္ခတွေဒုက္ခဖြစ်ကြောင်းတွေကဇတ်သိမ့်ပါမသိမ့်တော့တကယ်ကြီးမကင်တရားလေးဆိုတာတော်ဆိုးတယ်နော်ရင်တော့မရင်ဘူးလားရင်ဆိုးကြီးရင်နေဗလားရင်တော့ရင်နေရင်ပြိပနဲ့နေတော့အဲဒါကြောင့်သင်ကိုရင်တယ်လို့ခိုင်းနေနဲ့တနေ့နေ့ အရင်နဲ့ထိုးတတ်တာရိမ့်ပြီလားကောင်းပြီဒါဖြင့်ဒကာဓမ္မတို့မကဗြဟ္မစရိယအကျင့်မပါသွေးကာလပတ်လုံးပဋိစ္စသမုပ္ပါဟာဆက်တာကြီးမှားမကဗြဟ္မစရိယအကျင့်ပါခဲ့တော့ပဋိစ္စသမုပ္ပါဆက်သေးရလားဒါဖြင့်ဒကာဓမ္မတို့ဒီတရားအလုတ်ကိုဟောရအောင်မယ်တရားသို့တော့မဟောနိုင်ဘူးတဲ့နိုင်ရှိနော်အဲ့တော့ဒီနေ့မှတ်စရာလေးနှစ်ခုက လူမိုက်တဲ့လူတွေမှာလာပုံပင်တူညာတော့လဲသွားပုံကပဲနေတယ်လူမိုက်ကဒုက္ခဖြစ်ကြောင်းကိုယူဆောင်ပြီးသွားရလူလိမ္မာကမက်ကပြမစရိယကျင့်ကျင့်လိုက်တဲ့အတွက်ဒုက္ခချုပ်ဒါဖြင့်လူမိုက်တဲ့လူလိမ္မာမက်ကပြမစရိယကျင့်မကျင့်ထူးတယ်တနည်းလူမိုက်ကနောင်ပရိသေရလူလိမ္မာကနောက်ပရိသေမရဘူး ဒီလိုကမထူဘူးလားဒါဖြင့်ဒကာရမတို့ဒါလည်းအခုအပြောတရားသာပြီးသေးတယ်တကယ်အလုတ်တရားကမပြီးသေးဘူးလို့ဒကာကျော်မှတ်ရတယ်မှတ်တယ်ဘူးလားကဲအလုတ်တရားနဲ့ပြန်မှစကြစို့